အခန်းကြီး24အငယ်1မှ9ယောယကိမင်းလက်ထက်ဘာဘူးလုံရှင်ပြေနေဘုခနေဇာသည်ခြီလာ၍ယောယကိန်သည်၃နှစ်ကျွန်ခံပြီးမှတဖန်လှံပြန်၍ ပုန်ကန်လေ၏ထာဝရဘုရားသည်မိမိကြုံပရောဖက်တို့ဖြင့်မိန်တော်မူသောစကားတော်အတိုင်းယူရပြည်ကိုဖျက်ဆီးစေခြင်းငှာခါလဒဲတတရှုရီတတမောဘတတအာမုန်တတတို့ကိုစစ်ချီစေတော်မူ၏မနာရှေမင်းပြုမိသမျှသောအပြစ် အသေးမခံထိုက်သောသူတို့ကိုတတ်၍သူတို့အသွေးနှင့်ယေရုရှလင်မြို့ကိုပြည့်စေသောအပြစ်များကိုဒါဝရဘုရားသည်လွတ်တော်မမူယူဒမျိုးကိုမျက်မှောက်တော်မှ ပယ်ရှားလိုသောငါစီရင်တော်မူသည့်အတိုင်းသာ ထိုအမှုရောက်သည်ရောရကိန်ပြုမှုသောအမှုရာကျွင်းလေသမျှတို့သည်ယုဒရာဇဝင်၌ရေးထားလျက်ရှိ၏ရောရကိန်သည်ဘိုးဘေးတို့နှင့်အိပ်ပျော်၍သားတော်ယေခေါနိသည်ခမည်းတော်အရာ၌နန်းထိုင်၏အေဂုတုမြစ်မှဆက်၍ဥပရမြစ်တိုင်အောင်အေဂုတုရှင်မြင်းပိုင်သမျှသောမြေကိုဘာဘူးလုံရှင်မြင်းယူသောကြောင့် နောက်တဖန်အဲဂုတုရှင်မြင်းသည်မိမိပြည်မှမချီမထွက်ရအငယ်ရှိမှ16ယေခေါနိသည်အသက်16နှစ်ရှိသောနန်းထိုင်၍ယေရုရှလင်မြို့၌3လစိုးစံလေ၏မေတော်ကယေရုရှလင်မြို့သားအေလာနာသန်၏သမီးနာဟုတ်တအမည်ရှိ၏ထိုမင်းသည်ခမည်းတော်ပြုသည်မြအတိုင်းသာဝရဘုရားရှိတော်၌ဒုစရိုက်ကိုပြု၏ ထိုကာလ၌ဗာဗုလုန်ရှင်ဘုရင်နေဗုခဒ်နေဇာ၏ကျွန်တို့သည်ယေရုရှလင်မြို့သို့စစ်ချီ၍ဝိုင်းထားကြ၏ဗာဗုလုန်ရှင်ဘုရင်နေဗုခဒ်နေဇာသည် ကိုယ်တိုင်ရောက်၍သူ၏ကျွန်တို့သည်မြို့ကိုဝိုင်းထားကြသောအခါယူဒရှင်ဘုရင်ယေခေါနိသည်မေရုံမဆသောကျွန်မူမအရာရှိတို့နှင့်တကွဗာဗုလုန်ရှင်ဘုရင်ထံသို့ထွက်၍ဗာဗုလုန်ရှင်ဘုရင်သည်နန်းဆန်ရှင်းတွင်တွင်ယူဒရှင်ဘုရင်ကိုရ၏ ထာဝရဘုရားမိန်တော်မူဘူးသည့်အတိုင်းဗိမာန်တော်ဘန္တာနှင့် နန်းတော်ဘန္တာရှိသမျှကိုတင်သွား၍ဗိမာန်တော်အဖို့ဤဒေလရှင်မြင်လုတ်သောရွှေတစားအလုံးစုံတို့ကိုအပိုင်းပိုင်းဖြတ်လေ၏ယေရုရှလင်မြို့သားမူမခွန်အားကြီးသောစစ်သူရဲတပေါင်းအထူးထူးပြားပြားသောဆရာသမားအပေါင်းတို့ကိုတင်သွား၍တာမညဆင်းရဲသားမှတပါအဘယ်သူမျှမကြံ့ကျွင်းရယေခေါနိနှင့်မေတော်အဆရှိသောမိဖုရားများအရာရှိများအားကြီးသောပြည်သားများအပေါင်းစစ်တိုက်ခြင်းကတက်ဆွမ်းနိုင်သောသူရှိသမျှ ခွန်အားကြီးသောသူ9000တောင်အထူးထူးပြားပြားသောဆရာသမား1000တို့ကိုယေရုရှလင်မြို့မှဗာဗုလုန်မြို့သို့လက်ရသိမ်းတော်လေ၏အငယ်16မှ20ဗာဗုလုန်ရှင်မြင်းသည်ယေခေါနိဗန်တွေးတော်မတ်တနိကိုဇေဒကိအမည်ဖြင့်မှဲ့၍ယေခေါနိအရာ၌နန်းတင်၏ဇေဒကိသည်အသက်22နှစ်ရှိသောနန်းထိုင်၍ယေရုရှလင်မြို့၌ တဆက်တနှစ်စိုးစံလေ၏မေရောကလိဗနမြို့သားယေရမိ၏သမီးဟာမှုဘာလအမည်ရှိ၏ထိုမင်းသည်ယောယကိန်ပြုသည်မြအတိုင်းဒါရုဘုရားရှိတော်၌ဒူးရှိရိုက်ကိုပြု၏ဒါရုဘုရားသည်ယူဒပြည်သူယေရုရှလင်မြို့သားတို့ကိုအထံတော်မှ မနှင်ထုတ်မိတိုင်အောင် အမျက်ထွက်တော်မူ၍ဇေဒကိမင်းသည်ဘာဗုလုန်ရှင်မြင်းကို ပုံကန်လေ၏